မဟာစနကကမဟာစနကဆက်ဆိုတာဆက်အထကရာစာအုပ်6အုပ်မြောက်7မှတွဲစာအုပ်မှာမဟာစနကအကြောင်းပါတယ်မနီးကပြောခဲ့တဲ့ဂါထာ3ပုဒ်မဟာစနကမင်းဘဝရောက်သွားတဲ့အခါပင်လေထဲမှာ ဖြတ်ကူးခဲ့စဉ်ကသူသူ့ရဲ့ဝိရိယပရမတ္ထပါရမီအသက်ပေးပြီးတော့ကြိုးစားခဲ့တဲ့ကြိုးစားမှုအခြေအနေကို ပြန်တွေးပြီးပီတိတွေဖြစ်လို့ဥထမ်းကျူးရင်ခဲ့တဲ့ဂါထာသုံးပုဒ်မဏိက ပြောခဲ့တယ်အဲ့ဒီထဲမှာနှစ်ပုဒ်ကိုတော့ ခြံထားခဲ့တယ်တပုတ်ကတော့မနေ့ကမိသွားခဲ့မနေ့က3ပုတ်နဲ့ဒီကနေ့3ပုတ်6ပုတ်ဥဒန်းကျူးရင်ခဲ့တယ်အဲ့ဒီဥဒန်းကျူးရင်တဲ့စကားထဲကဒီကနေ့ဆက်ပြောမယ်ဂါထာ3ပုတ်အဲ့ဒီ3ပုတ်ကတော့အာတိတိထေဝပုရိသောနနိဗ္ဗိန္ဒိယပန္တိတော ပတ္တာမိဟောဟံအတ္တနံဥဒကာခလမုပတံပုရိသောယောက်ျားဟာဝါယမိတအတိသေထေဝဆန္ဒပြင်းပြပြီးပြင်းပြသည်သာဖြစ်ရ၏အဓိပတိတတ်တဲ့ဆန္ဒရှိကိုရှိရ၏ပန္တိတော်ကြောင့်ကျုံမြင်သည့်ပညာရှိသည်နနိဗ္ဗိန္တိယမပြင်းရမငြင်းငွေ့ရယောက်ျားမှန်ရင် ဆန္ဒပြင်းပြရမယ်ပညာရှိမှန်ရင် မပြင်းရရဘူးတဲ့ပတ္တမိဟောဟံအတ္တနံယထာအိစိန်တထာအခုပတ္တမိဟောဟံအတ္တနံဥဒကထလမုပတံမနိကယထာအိစိန်တထာအခုငါအလိုရှိတဲ့အတိုင်းငါရှင်ဘုရင်ဖြစ်ချင်တာအခုဖြစ်ခဲ့ပြီဖြစ်နေတာကိုငါကိုယ်တွေ့ဖြစ်နေပြီလို့မနေ့က ပြောခဲ့တဲ့ဂါထာမှာပါတာဒီကနေ့ပြောမယ့်ဂါထာကပတ္တမိဟောဟံအတ္တနံဥဒကထလ မုပ္ပတံတဲ့ပင်လေသမုဒ္ဒရာထဲမှာလေကြီးကွဲပျက်စီးသွားလို့လေကြီးနှမြုပ်ပြီးတော့အာလုံသောခီးတဲ့900လဲသေဆုံးညသူတွေနီးရဲပြီးတော့နေလေအဲ့ဒီလိုအခြေအနေမှာပင်လေတွေကနေပြီးတော့သမုဒ္ဒရာတွေကနေပြီးတော့ အခုလိုဌာဇပလင်ပေါ်မှာသူရောက်သွားတာဟာရောက်သွားတဲ့အခြေအနေတွေကိုသူ့ကိုယ်တွေကိုသူကိုယ်တွေဖြစ်ခဲ့တာဆိုတော့ငါကိုယ်တိုင်တွေ့မြင်ခဲ့ရပါတယ်ဒီလိုနှိမ့်တဲ့အခြေအနေကနေပြီးတော့မြင်တဲ့အခြေအနေဟိုမျောလင်းချက်မဲ့နေတဲ့အနေထားနေပြီးတော့မျောလင်းချက်ဒီကြီးဝယ်ချက်ဒီပြည့်စုံသွားတဲ့အနေထားရောက်သွားတာကိုအဲ့ဒီဟာငါကိုယ်တွေဖြစ်ခဲ့ရတယ်တဲ့ နောက်ပြီးတော့ဆက်ပြောတာကဝါယမိထေဝပူရိတောနနိဗ္ဗိန္ဒိယပန္တိတောပတ္တာမိဝောဟံအတ္တနံဥဒကာထလမုပတံနောက်တစ်ပုဒ်ကယောက်ျားမှန်ရင်တဲ့ဝရိယရှိကိုရှိရ၏လုံလရှိကိုရှိရ၏ကြိုးစားကိုကြိုးစားရ၏တဲ့နာနိဗ္ဗိန္ဒိယပန္တိတောပညာရှိမှန်ရင်မငြင်းငွေရဘူးမပြေးရဘူး နောက်တော့မသွားနဲ့ပတ္တမိယောဟံအတ္တနာဥဒကထလမုပ္ပတံမင်းလေသမုဒ္ဒရာထဲမှာကုခဏီယာနေပြီးတော့ဒုက္ခရောက်တဲ့ဘဝကနေပြီးတော့အခုရာဇပလင်ပေါ်မှာရှင်ဘရင်အဖြစ်နဲ့အကြီးအကျယ်ချမ်းသာတဲ့အကြီးအကျယ်ပြည့်စုံမှုတွေနဲ့အဲခံစားနေရပြီအဲ့ဒါဟာငါကိုယ်တွေပဲတဲ့ ယောက်ျားမှန်ရင်ဆန္ဒပြင်းပြရတယ်ဝရိယပြင်းပြရတယ်ပဋ္ဌံမူလတီကာမှာမိန့်ထားတဲ့စကားရှိတယ်အဓိပတိပစ္စည်းအဖွင့်မှာသန္ဓဝတ္တောကိဏမနာသိစတိမဟာကဏ္ဍဝန်ဆရာတော်ကြီးကတော့ကိုကျင့်အပိဓမ္မာမှာ သန္တဝတ္တောကိဏမကမ္မနာသိစတိဝရိယဝတ္တောကိဏမကမ္မနာသိစတိဆိုပြီးတော့ရှိတာထားတဲ့ဒီကယူပြီးရေးတာပါပဲပေါ်လွင်အောင်ဆရာတော်ကြီးကကမ္မံဆိုတဲ့စကားလုံးလေးထည့်ထားတယ်ဆန္ဒဝတ္တောပြင်းပြတဲ့ဆန္ဒရှိတဲ့ပုဂ္ဂိုလ်မှာကိဏမကမ္မံအဘယ်မည်သောအမှုသည်နသိစတိမပြီးစီပဲရှိအပ်နီဆန္ဒပြင်းပြတဲ့ပုဂ္ဂိုလ်မှာ လှုပ်ရှင်တဲ့လုပ်ငန်းကိစ္စလှုပ်ပြုလုပ်ရှင်တဲ့ကိစ္စအလုပ်တွေလှုပ်ဘယ်လိုလုပ်ငန်းကိစ္စပဲဖြစ်ဖြစ်တဲ့ပြီးစီးပါတယ်အောင်မြင်ပါတယ်ဆန္ဒသာပြင်းပြပါဆန္ဒသာအဓိပတိတက်ပါတဲ့ဝရိယဝတ္တောဂိဏာမနသိစတိဝရိယဝတ္တောဝရိယရှိတဲ့ပုဂ္ဂိုလ်မှာဂိဏာမအဘယ်မည်သော လုပ်ငန်းကိစ္စသည်နသိစတိမပြည့်စုံမအောင်မြင်မဲ့ရှိအပ်နီ ဝရိယသာပြင်းပြပါတဲ့ဝရိယသာပြင်းပြလို့ရှင်ဝရိယသာအဓိပတိတက်ရင်အဓိပတိတက်တဲ့ဝရိယဝရိယအဓိပတိရှိခဲ့ရင်ဘယ်လုံငန်းကိစ္စမျိုးမဆိုပြည်စီအောင်မြင်တာပါပဲတဲ့ဆန္ဒဓိပတိရဲ့ အစွမ်းတတ္တိဝရိယจิตပတိရဲ့အစွမ်းတတ္တိဟာအမတန်ကြီးတယ်သနာจิตပတိကလည်းအမတန်တကူကြီးတယ်ဝရိယจิตပတိကလည်းအမတန်တကူကြီးတယ်ဒီမဟာစနကဒီလိုရှင်ဘရင်ဘဝကိုရောက်သွားတာဟာသနာจิตပတိရဲ့တကူပဲသနာจิตပတိရဲ့အစွမ်းတတ္တိပဲဝရိယจิตပတိရဲ့တကူပဲဝရိယจิตပတိရဲ့အစွမ်းတတ္တိပဲ ဝရိယဓိပတိဟာအစွမ်းတတ္တိအမတန်ကြီးမားတယ်တကုအမတန်ကြီးမားတယ်သနာဓိပတိဟာအစွမ်းတတ္တိအမတန်ကြီးမားတယ်တကုအမတန်ကြီးမားတယ်ဆိုတာငါကိုယ်တွေ့တွေ့ရတယ်ပင်လေတဲ့ဆင်းရဲတဲ့ဘဝကနေပြီးတော့အခုလိုအမတန်ချမ်းသာပြည့်စုံတဲ့ရှင်ဘုရင်ဘဝကိုငါရောက်နေရတယ်သနာဓိပတိရဲ့တကုဝရိယဓိပတိရဲ့တကုအမတန်မှကြီးမားတယ်သနာဓိပတိ ပန်းဆိုင်အောင်ကြိုးစားကြဝိရိယဓိပတိပန်းဆိုင်အောင်ကြိုးစားကြတဲ့သန္တာဓိပတိပန်းဆိုင်နိုင်ရင်ဝိရိယဓိပတိပန်းဆိုင်နိုင်ရင်သန္တာပြင်းပြရင်ဝိရိယပြင်းပြရင်ကိုယ်လုပ်ငန်းကိစ္စတွေဘယ်လုပ်ငန်းကိစ္စမဆိုအောင်မြင်တာပါပဲလူလောကကြီးတစ်ခုလုံးမှာကြီးကြီးအောင်မြင်နေကြတဲ့ပုံကိုယ်တွေရှိတယ်စီးပွားရေးဘက်မှာရောပညာရေးဘက်မှာရောသိပ္ပံလောသိပ္ပံပညာရေးဘက်မှာရော နိုင်ငံရေးလောကမှာရောဘယ်လိုကိစ္စဘယ်လိုနေရာမျိုးမဆိုကြည်ကြည်အောင်မြင်နေကြတဲ့ပုံကိုယ်တွေထိတ်နှံ့ရောက်နေကြတဲ့ပုံကိုယ်တွေကြည်ကြည်အဲ့ဒီပုံကိုယ်တိုင်းပုံကိုယ်တိုင်းမှာအောင်မြင်မှုရရှိနေကြတဲ့ပုံကိုယ်တိုင်းပုံကိုယ်တိုင်းထိတ်နှံ့ရောက်နေကြတဲ့ပုံကိုယ်တိုင်းပုံကိုယ်တိုင်းမှာသန္တာဓိပတိရှိတယ်ဝရိယဓိပတိရှိတယ်သန္တာသိပ်ပြင်းပြတယ်ဝရိယသိပ်ပြင်းပြတယ်အဲ့ဒီသန္တာတကူဝရိယတကူတွေကြောင့်သူတို့ဟာ အဲတိုးတက်ရှင်တိုင်းတိုးတက်ပြီးထိတ်ရောက်နေကြတာပဲထိတ်ရောက်နေကြတဲ့ပုံကိုယ်တွေမှာဒီသန္တာတိပတိတက်တဲ့အဲအည်သွေးကောင်းတွေရှိတယ်ဝရိယတိပတိတက်တဲ့အည်သွေးကောင်းတွေရှိတယ်မိမိတို့လည်းပဲမိမိတို့ကိစ္စအောင်မြင်ခြင်းရင်မိမိတို့လုပ်နေတဲ့အလုပ်အောင်မြင်ခြင်းရင်သန္တာတိပတိရှိရမယ်ဝရိယတိပတိရှိရမယ်သန္တာပြင်းပြရမယ်ဝရိယပြင်းပြရမယ်တဲ့ နောက်မနည်းကမိချံနေရတဲ့နောက်ဆုံးကာထာတဲ့ပုဂ္ဂိုလ်လေအဲ့ဒီကာထာတဲ့ပုဂ္ဂိုလ်ကတော့အစိန္တိတံပိဘဝတိစိန္တိတံပိဝိနတတိနာတိစိန္တမယဘောဂအိဋ္ဌိယပုရိတတ္တဝါတဲ့အစိန္တိတံပိဘဝတိမကြံစီထားတဲ့ဟာကြံစီမထားတဲ့ဟာမရည်ရွယ်ထားတဲ့ဟာရည်ရွယ်မထားတဲ့ဟာ စိတ်ကူးမထားတဲ့ဟာတွေကလည်းဖြစ်လာတတ်တယ်စိန္ဒိတံပြီးဝိနတတိစိတ်ကူးထားတာကြံစည်ထားတာစဉ်းစားထားတာရည်ရွယ်ထားတာတွေကလည်းပျက်စီးသွားတတ်တယ်သူကိုယ်ရင်းနဲ့သူကပြောတာပါပဲမဟာစနကမင်းကြီးကဘာလဲဆိုတော့ဒီမိတိလာပြည်ကြီးကိုသူ့အဖေရဲ့တိုင်းနိုင်ငံကိုသူဟာစစ်တပ်ယူမယ်လို့ဒီလို စိတ်ကူးခဲ့တာကိုအခုကစစ်လုံးဝမတက်ရဘဲနဲ့ဒီနိုင်ငံကို ပြန်ရပြီးရှင်ဘုရင်ကဖြစ်နေတာသူစစ်မတိုက်ဘဲနဲ့ရှင်ဘုရင်ဖြစ်ရလိမ့်မယ်ဆိုတာလုံးဝစိတ်မကူးခဲ့ဟောအဲ့ဒီစိတ်မကူးတဲ့အခြေအနေကလည်းပဲအခုဖြစ်သွားတယ်တဲ့စိတ်တိတံပိဝိနတတိတဲ့ကြံစီထားတာလည်းဖြစ်တယ်သူကကြံစီထားတာကတွန်းနာဘူမိကိုသွားမယ်အေး သွားပြီးတော့စီးပွားရေးတွေကအိမ်မှာခုနရောင်းဝယ်ပြီးတော့ပစ္စည်းဥစ္စပိုက်ဆံတွေရပြီးစုဆောင်းပြီးပြန်လာမယ်ပြန်လာပြီးတော့လူအင်အားတွေစုပြီးတော့စစ်တိုက်ပြီးတော့အဲ့ဒီနိုင်ငံကိုရအောင်ပြန်ယူမယ်သူ့အဖေရဲ့နိုင်ငံပြန်ရအောင်ယူမယ်ရှင်ပြန်ပြန်လုပ်မယ်လို့ဒီလိုစိတ်ကူးခဲ့အဲ့ဒီစိတ်ကူးကဖြစ်မလာဘူးတဲ့ နာဟိစိန်တာမယာဘောကအိဋ္ဌိယာပုရိတတဝါအမျိုးသားမှာပဲဖြစ်ဖြစ်အမျိုးသမီးပါပဲဖြစ်ဖြစ်စည်းစိမ်ဥစ္စာတွေဆိုတာစိတ်ကူးတိုင်းဖြစ်လာတတ်တဲ့သဘာဝမရှိဘူးတဲ့စိတ်မကူးစိတ်ကူးမထားတဲ့အနေထားနဲ့လည်းဖြစ်ချင်းဖြစ်လာတာပဲတဲ့ဒါကြောင့်မို့ဝရိယဝတ္တောအစိတိတံပိဘဝတိတဲ့ဝရိယရှိတဲ့ပုဂ္ဂိုလ်မှာဝရိယတိပတိရှိတဲ့ပုဂ္ဂိုလ်မှာဝရိယပြင်းပြတဲ့ပုဂ္ဂိုလ်မှာကြိုးစားမှု ပြင်းထန်တဲ့ပုံကူမှာမကြံစီမိတဲ့မရည်ရွယ်မိတဲ့စိတ်ကူးထဲမှာမထက်မိတဲ့အောင်မြင်မှုတွေကဆက်ရောက်လာတတ်တာပါပဲတဲ့ဆက်ရောက်လာတာပါပဲတဲ့အဲဒီဂါထာသုံးပုဒ်မနေ့ကကြံလို့မှုဒီကနေ့ဆက်ပြီးတော့ပြောတယ်ပြောပါလေအဲဒီမှာသူ့ရင်ထဲမှာအင်မတန်မှ ဟိုဝမ်းသာကြည်နုပြီးတော့မျိုးသိမ့်မရလို့အပြင်းမှအန်ထွက်လာတဲ့ဥဒန်းစကားဂါထာစကားတွေပေါ့လေအဲဒီတော့မြတ်စွာဘုရားပြန်လဲမိတ်ထားတဲ့မဟာစနက အကြောင်းမဟာစနကဘဝကပြောခဲ့တဲ့စကားတွေကိုမိမိတို့ဘဝမှာတကယ်မိမိတို့ဘဝထဲမှာအသုံးချပြီးတော့လက်တွေ့ကျင့်သုံးကြရင်သန္တာတိပတိတက်ပြီးတော့ အလုတ်လုတ်ကြရင်ဝရိယတက်အဓိပတိတက်ပြီးတော့အလုတ်လုတ်ကြရင်မိမိတို့ရည်မှန်းနဲ့ပန်းနိုင်ကိုမလွဲမသွေရောက်မှာပဲတေချာပေါ့လုပ်ငန်းကိစ္စတွေပြည်စည်းအောင်မြင်မှာပဲလို့အဲ့ဒီလိုနားလည်သဘောပေါက်ပြီးတော့မိမိတို့လုပ်နေတဲ့လုပ်ငန်းတွေကိုသန္တာဓိပတိတက်ပြီးတော့လုပ်ကြပါဝရိယတက်ဓိပတိတက်ပြီးတော့လုပ်ကြပါ ဆန္ဒအဓိပတိဝရိယအဓိပတိတို့ဟာအမတန်တကူကြီးပါတယ်အမတန်အစွမ်းထက်ပါတယ်ကိုလိုချင်တဲ့ဟာတွေကိုရအောင် ယူပေးနိုင်ပါတယ်ဆန္ဒအဓိပတိကိုအားကိုးကြပါဝရိယအဓိပတိကိုအားကိုးကြပါဆန္ဒအဓိပတိကမိမိရဲ့ဆန္ဒကိုဖြည့်ပေးပါလိမ့်မယ်မိမိရဲ့လိုလားချက်တွေကိုအောင်မြင်သွားအောင်ကူညီပေးပါလိမ့်မယ်ဝရိယအဓိပတိကမိမိရဲ့ရှိမှန်းထားတဲ့ပန်းနိုင်ကိုရအောင် ပို့ပေးပါလိမ့်မယ်သန္နာတိပတိကိုအာကိုနိုင်ရင်အာကိုနိုင်သလောက်မိမိလိုချင်တဲ့ပန်းနိုင်ကိုရောက်ပါလိမ့်မယ်ဝိရိယတိပတိကိုအာကိုနိုင်ရင်အာကိုနိုင်သလောက်မိမိရည်မှန်းထားတဲ့မိမိရည်ဝဲထားတဲ့ပန်းနိုင်ကိုရောက်ရှိပါလိမ့်မယ်